ခန်းကြီး45အငယ်1မှ9ငါစိတ်နှလုံးသည်မင်္ဂလာစကားနှင့်ပွက်ထလျက်ရှိ၍ငါစီရင်သောအရာကို ရှင်ပြင်းရှိတော်၌မွဲ့ဆိုပေအံ့ငါရှာသည်လဲလိမ္မာကျွမ်းကျင်သောစီရင်ဤကညစ်ဖြစ်ရ၏ကိုရိုသည်လူမျိုးထက်အစင်းလှပါ၏နှုတ်တော်သည်ယေရှုစကားနှင့်ပြည့်စုံပါ၏ ထိုကြောင့်ဘုရားသခင်သည်ကိုယ်တော်ကိုအစဉ်အမြဲကောင်းကြီးပေးတော်မူ၏။တန်ခိုးကြီးသောအရှင်၊ဘုန်းအသရေတော်ဖြစ်သော ကိုယ်တော်၏ထားကို ပေါင်တော်၌စည်းတော်မူပါ။သစ္စာတရား၊နူးညံ့ခြင်းတရား၊ဖြောင့်မတ်ခြင်းတရားကြောင့်အသရေတော်ထင်ရှားလျက်အောင်မြင်၍စီးသွားတော်မူပါ။လက်ျာလက်တော်လည်းကြောက်မက်ဘွယ်သော အရာကို ကိုယ်တော်အားပြပါလိမ့်မည်။ရှင်ဘုရင်၏ရန်သူတို့နှလုံးထဲမှာမြှားတော်တို့သည်ထက်သည်ဖြစ်၍ လူတို့သည် ခြေတော်အောက်၌လဲကြပါ၏။အိုဘုရားသခင်၊ကိုယ်တော်၏ပလ္လင်သည်နိစ္စထာဝရပလ္လင်ဖြစ်ပါ၏။ကိုယ်တော်၏နိုင်ငံသည်တရားသဖြင့်စီရင်သောနိုင်ငံဖြစ်ပါ၏။ကိုယ်တော်သည်ဖြောင့်မတ်ခြင်းတရားကို နှစ်သက်၍၊မတရားသောအမှုကိုမုန်းတော်မူ၏။ထိုကြောင့်အိုဘုရားသခင်၊ကိုယ်တော်၏ဘုရားသခင်သည် ကိုယ်တော်၏အပေါင်းအဘော်တို့ထက် ကိုယ်တော်ကိုချီးမြှောက်၍၊ဝမ်းမြောက်ခြင်းဆီနှင့်ဘိသိက်ပေးတော်မူပြီ စင်စွယ်ဘိုဗိမှန်တဲကထုတ်သောအဝတ်တစားရှိသည်မြတို့သည် မှုရန်အကျော်တိကြဘိုးအမွေနှင့်ပြည့်စုံ၍နှစ်သက်တော်မူပွဲဖြစ်ကြပါ၏အပြည်ပြည်သောမင်းသမီးတို့သည်မောင်မမိတ်တန်အဝင်ဖြစ်၍လက်ရတော်ဘက်မှအောဖိရရွှေတစားဆင်သောမြောက်သားတော်နေရာဖြစ်ပါ၏အငယ်တဆေမ၁၉ငါသမီးနားထောင်လော့ဆင်ကျင်၍နာယူလော့ ကိုအမျိုးသားချင်းနှင့်ကိုအဖ၏အိမ်ကိုမေ့လျော့လော့။သို့ပြုလျှင်သင်လှသော အဆင်းကိုရှင်ဘုရင်သည် နှစ်လိုစုံမက်တော်မူမည်။သူသည်သင်၏အရှင်ဖြစ်သောကြောင့်သူ့ကိုကိုးကွယ်လော့။တုရုမင်းသမီးမှစ၍လူစုတွင်ဥစ္စာရတတ်သောသူတို့သည်လည်းလက်ဆောင်ပဏ္ဏာပါလျက်သင့်ကိုဖြောင်းဖြရကြလိမ့်မည်။ရှင်ဘုရင်၏သမီးတော်သည်အတွင်း၌ဂုဏ်အသရေသက်သက်ရှိ၏ ရွှေဖြင့်ချယ်လေသောအဝတ်တစားကိုဆင်၏ဇာနှင့်ကာလျက်ရှင်မင်းထံသို့ဆောင်ခဲ့ရ၏နောက်လိုက်သောသူအပေါင်းဖော် အပြူတော်များကိုလည်းကိုရော့ထံသို့တွင်းရလိမ့်မည်ဝမ်းမြောက်ရွှင်လန်းသောအချင်းရာနှင့်ဆောင်ခဲ့၍ရှင်မင်းဤနန်းတော်သို့ဝင်ရကြလိမ့်မည်ကိုရော၏အဖများကိုစားသားများကိုရ၍မြေကြီးတွင် လုံးတွင်မင်းအရာ၌ခံထားတော်မူလိမ့်မည်အကျွန်ုပ်သည်ကိုရော၏နာမကို လူမျိုးအစဉ်ဆက်အောင်းမေ့ကြော်စိုးစေသည်ဖြင့်လူမျိုးတို့သည်ကဘာဆက်ဆက်ကိုရော့ကိုချီးမွမ်းကြလက်တန့်တည်း